ကျေးဇူးရှင်မဟာဗောဓိမင်းဆရာတော်ဘုရားကြီးမန္တလေးမြို့ပရိယတ္တိသာသနာပြိမာန်ဓမ္မခရီးစဉ်၌9ရက်6လ68ခုနှစ်နေ့ပိုင်းတွင် ဟောကြားအပ်သောတရားတော်ဧကေတုဘာဘုရားဝိထိထား၍တရားတန်ခါယရနာများသုံးပါးတို့အားယုတိညာနို့လက်ဆုံမိုး၍ရှိခိုးဖူသောဖူမြော်မှန်လျှော့ကြောချရာသော ဤပနာမကုသိုလ်ကံစေတနာသည်အပြေခါတိမ်ပါပြောင်းငြိမ့်၍အင်းကြီးရာမှာမြတ်နိဗ္ဗာန်ကိုလင်မြန်သောအတိလွယ်ကူသောအကျင့်တို့ဖြင့်ကျင့်နိုင်သိနိုင်ကြသောအဘာဘုရားရှိဤပါတော်အစစ်တမီတော်အစစ်များဖြစ်ကြပါစေ။ဒီလာယူပြီးသားပြီဟုတ်က တို့ဘုရားရဲ့သာသနာမှာအပမာဒသုံးမျိုးဟောသွားရာတို့အပမာဒဆိုတော့မမေးမလျောမပေါ်မဆတဲ့တတိကိုဆိုတာနော်မိမိကြီးမနေတဲ့ဟာကိုအပမာဒတတိတယ်ဟုတ်ကလားမေ့တော့မမေ့ဘူးသို့တော့လှုပ်တဲ့နေရာဟုတ်ကလားမလျှော့မပေါ့ဆိုတော့တင်းတင်းလေးတယ်ဟုတ်ကလား လျော့ရဲရဲတတိယမဟုတ်ဘူးလို့ဆိုတယ်။တောင်းမမေ့မလျော့ဆိုတယ်။ဟုတ်ကလား။ပြီးတော့ဟိုတို့တင်းတင်းတော့လှုပ်တဘောဗျာ။တို့တော့ရိုးရိုးသေးသေးမဟုတ်ဘဲနဲ့ပေါ့ပေါ့တန်တန်လည်းမလုပ်အောင်။ရိုးရိုးသေးသေးလှုပ်တာကိုမပေါ့လို့ဆိုတာတည်းနဲ့။အဲလိုတို့ဟိုလေးလေးပြင်မင်တော့လှုပ်တော့လှုပ်တဘော။ သို့တော့ဟိုချိန်မှဒီချိန်မှနဲ့ဆလည်းမဆရဘူးလေထမင်းစာတုံကြီးမို့ဘာလုံးကြီးတို့မို့လို့ဒီလိုလဲမို့မနေရဘူးလေချိန်မနေနဲ့ဆမနေနဲ့ဟုတ်ကလားအဲ့ဒါကိုမမေ့မလျော့မပေါ့မဆတဲ့တတိကိုဆိုလိုသည်အဲ့ဒီတတိနဲ့ပါတလို့တို့သာသနာမှာဘာဖရာရှင်ကသုံးမျိုးထင်တယ်ဗျာဟုတ်ကလားတို့ စာနဲ့ပြောရင်တော့တရဏဂုံကလည်းအပမာဒတယ်ဟဲ့ဒုံလဘကဟောပြီးတော့ဝရဓမ္မကဟောဟုတ်ကလားဗျာဒီသုံးမျိုးရဒီသုံးမျိုးရအဲဒီသုံးခုလုံးကအပမာဒကြီးတယ်တဲ့ဟဲ့ဟုတ်ကလားအဲ့ဒီမှာတို့ပါတော့ဟိုဝရဓမ္မအပမာဒသည်အရေးကြီးဆုံးပဲဒုတိယအရေးကြီးဆုံးသည်တရဏဂုံမဲ့တင်တယ်ဟဲ့ တတိယအရေးကြီးဆုံးဒီတို့ဒုံလဘပဲတင်တယ်။ဘာဖြစ်လို့တော့ဝေယဓမ္မအပမာဒဆိုတာမိမိခန္ဓာကိုယ်အပြက်ကအပြက်ထင်တယ်။ဝေယဓမ္မဆိုတာပျက်စီးနေတဲ့သဘောပြောတာလား။ဝေယဆိုတာပျက်စီးနေတာလေ။ဟုတ်ကလား။အဲ့တော့တို့ခန္ဓာကိုယ်မှာပျက်စီးနေတဲ့သဘောကိုဝေယဓမ္မထင်တယ်။အဲ့တော့တို့ခန္ဓာကိုယ်ပြက်တယ်မပြက်တယ်ဆိုတာတော့ဗျာဘေးလူလည်းသိပါတယ်ကိုလူကိုကသာမသိရှိမှာနော်။ ဟုတ်ကလားတို့ဥပမာမယ်နာမည်ကခွေးဆိုတဲ့နာမည်မှဲ့ထားတယ်ဆိုတော့ဟုတ်ကလားတို့ငွေသားကနေပြီးလူလားမမြောက်ခင်ဆိုရင်တော့မိန်းမဖြစ်ခဲ့ရင်မယ်ခွေးထင်တယ်ယောက်ျားဖြစ်ခဲ့ရင်မောင်ခွေးလားဟုတ်ကလားဟင်ဟုတ်ကလားဗျာဒီအဲ့ဒီကနေပြီးတို့အိမ်တော်လူလားမြောက်လာလို့အိမ်တော်ရဲ့သားကြတဲ့ခါကြတော့ ကိုဘက်ကကိုခွေးဖြစ်သွားတယ်ဒီဘက်ကမခွေးတယ်ဟုတ်ကလားအဲ့တော့ကိုခွေးမခွေးဆိုရင်ကိုဘက်ကမဲခွေးနဲ့မောင်ခွေးပြက်ခဲလို့ကိုနာမည်သေးကြတာအဲ့တော့မဲခွေးဘဝနဲ့မောင်ခွေးဘဝရှိသေးသလားပြက်ခဲပြီထင်တယ်ဟာပြက်ခဲပြီလေအဲ့တော့ဘေးကတော့ပြက်မှန်းပြီးလို့ကိုနာမည်ရွှေ့ပြောင်းပေးတာထင်တယ် နာမည်ပြောင်းပေးတာမှတည်းများပြက်လို့မဟုတ်ဘူးလားဒီကနေပြီးတို့ပါတော့ညသားတွေသမီးတွေရလာပြီဗျကြောတော့နောက်ခံရလာတဲ့ခါကျတော့တို့ကအိမ်တော်ဦးသီးတွေဖြစ်လာပြီတင်တယ်အဲ့ဒီခါကျတော့ဦးခွေးဒေါ်ခွေးတင်အဲ့တော့ကိုခွေးမှာခွေးပြက်ခဲ့ပြီတင်ဟုတ်ကလားဒါမှမဟုတ်ကဘေးကနေပြောနာမည်ရွှေ့ပေးလိုက်တယ်ဟုတ်ကလားဗျာ ဒီကနေပြီးသားလည်းလွယ်သမီးလည်းလွယ်စီဝါရေးတွေကိုလည်းလွယ်လိုက်ပြီဟုတ်ကလားဗျာဟင်ငွေတွေမြစ်တွေရပြီတဲ့တပြုတ်ဟုတ်ကလားအဲ့တော့သူအဖေရဲ့အထက်ကအဖေဆိုတော့သူကအဖိုးဖြစ်သွားပြီတယ်လေကိုကလည်းအဖွားတယ်လေဘာဖြစ်လို့တော့ဘာဖြစ်လို့အဖိုးခေါ်တာတော့ဆိုတော့သူကဘဝကိုသေးသေးလေးကစားပြီးတော့အလဲအဆုံးအထိအကုန်လုံးရင့်ကျက်လာပြီတယ်လေ လောကီအတွေ့အကြုံတွေလေတိဝါရေးအတွေ့အကြုံတွေလူမှုရေးအတွေ့အကြုံတွေအကုန်လုံးသူရင့်ကျက်လာပြီတင်တယ်ဟဲ့အဲ့တော့လူအဖိုးတာကြီးဖြစ်လို့ဘယ်လိုနာမည်ပေးတော့ဟုတ်ကလားဟိုကတော့ဟောသမီးတွေသားတွေမြေးတွေမြစ်တွေပေါက်ပွားဖွာပေးတဲ့အတွက်ဘယ်လိုခေါ်ဟုတ်ကလားဟဲ့ဒုက္ခတွေကတော့အဖိုးကြီးတွေဖြစ်ကြလားဟင် ဘယ်နဲ့အဖိုးဖြစ်သေးဘူးလားဟင်အဖိုးဖြစ်ပဲလားထေမောင်ညာဟင်ဘာတော်သားတွေသမီးတွေကိုမိကိုပြီးကာပိုးပိုးနေရလို့အပိုးတွေပဲနေမှာပါအဖိုးလားအပိုးလားဟင်နေရဝင်တော့ဘူးလေဟင်သမီးတွေကပိုးနေရသားတွေကပိုးနေရတော့ပါတော့အဖိုးလားဘယ်တော့အဖိုးလားအဖိုးလား အဖိုးတန်နဲ့အဖိုးမဖြစ်သေးဘူးလားအဲ့တော့အဖိုးဟေးဟွာဟေးဆိုတဲ့ကဦးနဲ့တော့ပြေးသွားပြီပြေးသွားလို့လဲသူ့ကိုပြက်စီးလို့ဟိုမှာနာမရွေးမဲ့တာအဲ့တော့ဝရဓမ္မကိုဘေးကနေပြီးတော့ခမညာပြေးသွားပြီခမညာပြက်နေပြီခမညာပြက်နေပြီလေအဲ့လိုပြောတယ်ထင်တယ်တက္ကသိုလ်တက္ကဓမ္မတွေဘက်ကလည်းပဲကိုပြက်ကြောင်းကိုအာမဝန်ခံမေးထင်တယ်တို့ကလေးဘဝတုန်းကဘောကွာ ဟိုကာလာသားဘဝရောက်တော့ကွာတို့အိမ်တော်တဲ့ဘဝရောက်တော့ဟေးနဲ့ဒီလိုလဲဟုတ်ကလားကလေးဘဝပြည့်စည်လို့ကာလာသားလားကာလာသားဘဝပြည့်စည်လို့အိမ်တော်တယ်လားတို့သားတယ်မအိမ်ဖေးဖြစ်တော့ဘောကွာနဲ့ဟုတ်ကလားဒီလိုအိမ်တော်တဲ့ဘဝမှာဟိုသားတွေသမီးတွေနဲ့ဟုတ်ကလားနေရတဲ့အိမ်တော်ရှင်းဘဝရောက်ခဲ့တော့ဘယ်လိုกว่าနဲ့တို့ကိုယ်တိုင်ကလည်းကိုယ်ဘဝပြည့်ကြောင်းကိုမပြောဘူးလား ငါဘဝပြက်ခဲ့ပြီလို့ပြောတယ်ဗျာဘေးကလည်းခမည်းကြီးဘဝပြက်နေပြီလို့လည်းညှို့ထိုးပြတယ်ဗျာတို့ကပြက်မှန်းသိလို့လားဘေးကကပြက်မှန်းသိလို့လည်းညှို့ထိုးပြောတာလားခံမှန်းနေနေမှာပါဗျာဟင်တို့ဟာကောကိုယ်ကိုယ်တိုင်ပြက်မှန်းသိသလားခံမှန်းနဲ့ပြောတာပါဗျာဟုတ်ကလားအဲ့တော့ဒီဝေယဓမ္မသင်္ခါရကို အတွင်းမှာဟုတ်ကလားပြက်နေတာတွေရှိသေးတယ်နဲ့ဟုတ်ကလားတို့ကအပြင်မသာတော့သာသိတာဟုတ်ကွယ်အတွင်းမသာသိမှပြီပဲနဲ့အတွင်းမှာကိုယ်လုံးကိုထမ်းသွားနေရတာတင်လဲတစ်စက္ကန့်အတွင်းဂရီ6000ဆိုလက်ကလေးတစ်လုံးမှလည်းအလောင်းပေါင်းညောင်များစွာတင်တယ်လက်ကလေးတစ်ချာမှလည်းအလောင်းပေါင်းညောင်များစွာမဟုတ်ဘူးလားဟုတ်ကလားဟဲ့အဲ့လိုအတွင်းမှာပြက်နေတဲ့အလုံးခက်ခဲနေနေတဲ့ဓာတ်ပြက်တွေ ဟုတ်ကလားဟဲ့ဒါလည်းရှိသေးတယ်နဲ့သင်္ခါရဘက်ကဖြစ်တဲ့ကံဖြတ်တွေရောစိတ်ပြက်တွေရောဥဒုပြက်တွေရောအာရပြက်တွေရောဒီလိုလဲသင်္ခါရပြက်လည်းရှိတယ်ပြီးတော့ဓာတ်ပြက်လည်းရှိတယ်ဟုတ်ယူဒါရင်ကလို့လားဗျကိလေသာပြက်ကဟောကိလေသာပြက်လို့ပြက်တာလည်းရှိတယ်ဗျဟုတ်ကလား အဲ့ဒီကိလေသာဖြစ်လို့ဖြစ်တာလဲဒေါသဖြစ်တာကြတော့သူများတောင်သိနိုင်ပါတယ်လောဘဖြစ်တာတော့သူများမသိတောင်ကိုသိပါတယ်မောဟဖြစ်တာကြတော့သိနိုင်ဘူးဟုတ်ကလားဗျအဲ့တော့ကိလေသာမောဟပြစ်ဟာကြောက်ပြအကောင်းဆုံးတင်တယ်ဟင်မောဟပြစ်ကြတော့ကာယကံရှိကိုယ်တိုင်တောင်ပြက်လိုက်မှမသိဘူးဗျာအဲ့လိုလက်တို့ကိလေသာကဖြက်လို့ပြက်တာလည်းရှိဗျဟုတ်လား သင်္ခါရလေးမျိုးဖြစ်လို့ပြက်တာလဲရှိရဟုတ်ဗျာတို့ဒါလေးပါအချင်းချင်းတိုက်ခါရကပြက်တာလဲရှိရအဲ့ဒီအပြစ်ဟာအရေးကြီးဆုံးသိဖို့ထင်တယ်ဗျာအဲ့တော့တို့ဒီဝရဓမ္မသင်္ခါရကြတော့ဘုရားရှင်ကအရေးကြီးလုံးလို့ပရိနိဗ္ဗာန်သံဃာနည်းထိတတိပေးသွားတယ်တဲ့နဲ့ပရိနိဗ္ဗာန်သံဃာနည်းတောင်ဒီစကားပြောပြီးမှတို့ပရိနိဗ္ဗာန်သံဃာထင်ဗျာဘာဖြစ်လို့တော့တို့ ဟုတ်ကလားသိသိချင်းမလို့ထင်တယ်အရေးတကြီးထင်တယ်တို့လောကီဥပမာပေးကြတာတော့ဗျာအဖေသေးကနှိမ့်ကြတော့ကြံတဲ့သားတွေကိုအမွေပေးခဲ့တာပေါ့သားရေဘသူစီတော့ရစရာကဘလောက်ရှိတကွယ်ဘသူစီတော့ငါတို့ငါပေးထားတာဘလောက်ဟုတ်ကလားဘသူစီတော့ငါပေးစရာကဘလောက်ဟေးဟုတ်ကလားဗျာပြီးတော့တို့အတွင်းရင်းမှာထားတဲ့ငါပစ္စည်းကဘယ်နာမှာဘလောက်ဘယ်နာမှာကဘာအဲ့လိုမပါဘူးလားလား အဲ့ဒီအရေးတကြီးပေခံလေးကိုပေတောင်းတာပေတောင်းစကားပြောသွားတယ်လို့ဗျတို့ဘုရားရှင်ကလည်းပြိဋိဘံသံဃာနိတော်မယ်အဲ့ဒီဝေယဓမ္မအကြောင်းပြောပြီးမှပြိဋိဘံသံဃာတယ်မယ်အရေးကြီးလုံးလို့အဲ့တော့ဒီ45ဝါကာလပတ်လုံးဒီအပြည့်နဲ့ပတ်သက်တာကိုအကျိန်မောင်းဘလောက်ရယ်လို့ကဏ္ဍထိုးစရာတောင်မရှိဘူးတဲ့နော်ဟုတ်ကလားဟဲ့ဘောက်တော့အရေးကြီးလုံးလို့ ဒီကိုကိုယ်တိုင်ပြက်နေတာကြီးကိုမသိလို့ရှိရင်ကိုကိုယ်တိုင်အပြက်ပုံကြီးကြားနေပါရဲ့နဲ့မေ့နေရင်တရဏဂုံကိုအားကိုးရမှသိပါဦးမလားအဲ့တော့တရဏတော်တရဏဂုံအပမာဒလည်းလွတ်ထွက်သွားမှာပေါ့အဲ့တော့လူဘဝနဲ့သာသနာနဲ့တို့ကျုံနေတဲ့အချိန်မှာရပင်ရတဲ့ဒုံလဘဟောရတဲ့အခွင့်အရေးကိုယူရာခေါင်းမှန်းနဲ့မသိဖြစ်သွားမှာပေါ့ဟုတ်ကလား အဲ့ဒီဝေယဓမ္မသင်္ခါရဟိုတို့မသိလို့ရှိရင်ဉာဏ်နဲ့တရဏဂုံအပမာရာရောဒုံလပအပမာရာရောအကုန်လုံးလက်လို့ဆုံးရှုံးသွားဟုတ်ကလားကိုကိုယ်တိုင်ဟိုမသိတော့ဘူးလို့ထင်လို့ရှိရင်အာဟုရှာပါမလားကိုကိုယ်တိုင်အာဟုတရားဘာမှမရှိဘူးအနေသားမရှိဘူးလို့ဟုတ်ကလားမသိလို့ရှိရင်အနေသားရှိတဲ့အရာကိုအာဟုပါမလား ဟန့်ခိုးနိုင်ဘူးလားဟုတ်ကလားဒါမှမဟုတ်ဒီဝေယဓမ္မအပမာဒဟောလေဖရာရှင်ပြိနိဗ္ဗာန်သံဃာနိတိတို့တရိပေးသွားတာတယ်တရဏဂုံအပမာဒကတော့ဖြင့်တို့ပါတော့လားသီလယူတိုင်းယူတိုင်းထင်တယ်အဲ့တော့သီလတစ်ခါယူရင်တရဏဂုံအပမာဒတစ်ချိန်တစ်ချိန်ထင်တယ်ဗျာအဲ့တော့ဘုရားရှင်ဒီတနေ့ကို၃ချိန်သီလပေးရရင် တရဏဂုံအပမာဒလည်း၃ချိန်ပဲပေးပါလိမ့်မယ်တတိပေးတာလေ၁၀ချိန်ဒီလာပေးရင်ဟောဟုတ်ကလားဗျာအဲ့တော့ဘုရားရှင်ကပရိသတ်လာတိုင်းလာတိုင်းတခါတည်းဟိုတီလာဖောက်တည်တယ်ဆိုရင်အဲ့ဒီတရဏဂုံအပမာဒကတော့အများအားပေးနေတာသူဘောဘယ်ရွေးဘယ်လောက်ရဲ့လို့ကိင်္ဂနာချလို့ရရလားဟုတ်ဗျာဘာဖြစ်လို့တော့အာတကယ်အားကိုးတယ်ရာကိုယ့်အတွက်ကိုအနှစ်ဖြစ်မဲ့ဟာကို အာမကူပဲနေမှာဆိုလို့ဟုတ်ကလားဟင်ဟုတ်ကလားဟိဖရာယရနာနဲ့ဟိုယရနာသုံးပါးနဲ့တို့ရွာတဲ့ကယရနာနဲ့လေအာကိုလွဲသွားမှာဆိုလို့ထင်တယ်အဲရွာထဲမှာတော့တို့ဘာတို့ဖိန်တို့ရွှေတို့ညာတို့ဟာဒါယရနာတွေထိုက်တာထင်တယ်ဟုတ်ကလားဒါရွာထဲမှာရွာထဲမှာအဲဒီကြတဲ့ယရနာတွေမျိုးသားနာယီဘောဗျာသားယရနာသမီးယရနာဆင်ယရနာ ဒီလိုလဲရှိသေးတယ်ဟုတ်ကလားပြုဒါတွေကိုလည်းယရနာလို့သုံးတာမဟုတ်ဘူးလားဒီယရနာတွေကလည်းဟိုလောကီမှာတော့အသုံးတဲ့နေတာတင်တယ်ဟဲ့ဟုတ်ကလားချွေရှိရင်ချွေနဲ့တိုက်လို့လို့လည်းရတယ်ကားလို့လို့လည်းရငွေရှိရင်တော့ငွေနဲ့တိုက်ဖောက်လို့လို့လည်းရတယ်ကားလို့လို့လည်းရတယ်သူဟာစိတ်တလုံးပိုင်နေတယ်ဟဲ့အဲ့တော့လူတွေအတွက်ကိုအသုံးတဲ့လို့သူကယရနာတဲ့တရားတယ် ဟုတ်ကလားဒီမကတို့ဘုရားတရားတန်ခါဒါတွေကြတော့ဟောဟဲ့သူယရနာကိုတို့ဗုဒ္ဓတရဏဂုံတည်ပြီးဖြစ်စေသို့မဟုတ်ဓမ္မတရဏဂုံတည်၍ဖြစ်စေသို့မဟုတ်သံဃာတရဏဂုံတည်၍ဖြစ်စေဒီတရဏဂုံတည်ရင်မတ်တတ်နဲ့ဒီတရဏဂုံမြဲသွားပြီတို့သာတော့ဖြင့်မဲ့ကြတဲ့အချိန်ဟာတရဏဂုံမြဲတာမဟုတ်လားဟဲ့ဟင်မဲ့ကြတဲ့အချိန်တရဏဂုံမြဲပြီအဲ့ဒီခါကျသီလလည်းမြဲပြီထင်တယ် အဲဒီခါကျတရဏဂုံမြဲတယ်ဆိုတာယရနာလေသွဲလေဘင်းမှာပေတိမချွတ်တော့ဘူးလို့ပြောတာထင်တယ်ဗျာဟုတ်ကလားဗျာတဏ္ဍမမြဲသွားပြီလေအဲ့ဒီယရနာကြတော့သူလည်းပဲလောကီရောလောကုတ္တရာရောနှစ်ဖက်လုံးအသုံးမတည့်ဘူးလားသူလည်းအသုံးတည့်မှာယရနာကိုဗျာအသုံးမတည့်ရင်ယရနာမဟုတ်ဘူးလေဟုတ်ကလားဥမာမဲ့စိတ်လေးဝေးလေးကြောက်သေး ဒါတွေကိုမြောက်အုပ်ထဲကိုပြစ်ချလိုက်ရင်မြောက်တယ်အသုံးတဲ့လားဟင်တကယ်လို့မာလကာသီးတို့တို့ဘာတို့ငပြောသီးတို့မြောက်အုပ်ထဲပြစ်ချရင်ဘယ်လိုနေမလို့ဒီလိုဆိုရင်မြောက်တယ်ရဲ့ယရနာကြတော့ပါတော့ညာသူတို့နဲ့အသုံးတဲ့တာဟုတ်နွားတွေကြတော့မျက်ဖြစ်မှာပေါ့ဗျာကိုနဲ့အသုံးတဲ့မှာယရနာဟုတ်ဗျာရွှေတွေငွေတွေကြတော့တို့လူတွေနဲ့အသုံးတဲ့တာဟုတ်ဗျာဟုတ်ကလား အဲ့တော့ဘာဖြစ်လို့ဒီရွှေတွေငွေတွေသုံးရလဲရွှေပြီးမြေတွေကအေးထင်တယ်အဲ့တော့သူ့အာရှတိုက်လို့ပူတဲ့နေရာကအဲ့ဒီအေးဓာလေးကနားကတ်ထားရင်နားအေးအောင်လို့ရင်ကတ်ထားရင်ရင်အေးအောင်လို့လက်ဆုပ်ထားရင်လက်အေးအောင်လို့မဟုတ်ဘူးလားငွေကအဖိတ်တောက်ပြေအောင်လို့ဟုတ်ကလားပရမညာကရဲရင်အောင်လို့ဟုတ်ကလားဟင်တို့ပါတော့ညာဟိုပလဲကြတော့ကြက်ပြေရှိအောင်လို့ညကြတော့စီးပွားဖြစ်အောင်လို့သူ့ဟာနဲ့သူအင်အားတတ်ရှိတယ်လား အဲ့တော့လူတွေအတွက်အသုံးမတည့်ဘူးလားအသုံးတည့်လို့အသုံးတည့်လို့ဟုတ်ကလားအဲ့လူတွေအတွက်အသုံးတည့်တယ်ဒါမှမဟုတ်တို့ဆောင်ရအဲ့တော့အဲ့ဒီယရနာတွေနဲ့တို့ဒီဘက်ကတရားယရနာတရားယရနာသံဃာယရနာဟုတ်ကလားဒါတွေနဲ့တို့လူတွေအတွက်အသုံးဘုရားယရနာဟောလောကအာလုံးအတွက်ဖွင့်တာဆိုတော့အသုံးမတည့်ဘူးလားအတည့်တာပဲဟုတ်ကလားတို့လူတယောက်တည်းတည့်တာလားနတ်နဲ့ဟောမြမာတွေနဲ့ဟော နောက်ဆုံးတရိစ္ဆာန်လည်းဟောဟိတို့ဓာထနဝနာသားတို့ဖာနာသားတို့လေသာလဝကတို့လေအဲသူတို့ကတဲ့သွားတာပဲအဲ့ဒါသူတလောကလုံးကိုတဲ့တဲ့ယရဏပေါလားဗျာအဲ့ဒီယရဏနှခုအဲ့တော့တို့ဒီတရဏဂုံအပမာရမိတ်သွားရင်ကိုယ့်အတွက်ဘယ်နေရာရောက်ရောက်တန်ကြီးရှိမဲ့ဒီယရဏကိုမိတ်သွားမှာသို့လို့တို့မို့ဟိုလတ်တလောသုံးလေးကိုကောက်ကန်ပြီးမှာ ဒါလေးတွေဆွဲပြီးပြန်သွားမှာဆိုလို့လောကီသုံးကြီးကတော့လက်တလောသုံးလေးမဟုတ်ဘူးလားဟုတ်ကလားအခုကတော့လောကီသုံးဖြစ်တဲ့ရွှေရွှေကြောက်တံပရညာလောကီမှာစေတလုံးပိုင်နေတယ်လားအဲ့ဒီစေတလုံးပိုင်နဲ့တို့ဒီဘက်ကဖရာယရဏတရားယရဏသံဃာယရဏပုံလိုက်မယ်ဗျာဟုတ်ကလားတို့ဟောလန်တလန်သွားလိုက်ပေါ့ဗျာဟင်ဟိုကနဲ့ပြောရင်တော့ကြောက်ဖင်းတို့နဲ့ကြောက်ဖင်းတို့ ကြောက်ခင်းတော့လည်းလက်ရမြောက်ကြလားတပေတော့ရှိဟုတ်လက်ရတော်မြောက်ဗျဘုရားရှင်ရဲ့ရုပ်လေးယူပကားရတော့နဲ့ချွတ်ချွတ်လို့ကိုတူတရားကိုဘက်ကလည်းကြောက်ခင်းကလည်းသူတို့ပြောတာပေါ့ဗျာဘာတော့ကရင်ဆိုတာရောင်ဆိုတာအကောင်းဆုံးဆိုဟုတ်လားအဲ့တော့ကရင်ဆိုတာရောင်ပေါက်နေတဲ့ကြောက်ခင်းကလည်းကြောက်ခင်းသူနဲ့လုံးပတ်ချင်းလဲတူတယ်ဗျာဘုရားချင်းလဲတူတယ်ဗျာအဲ့ဒါနှစ်ခုများတို့ ရှင်းထားပြီးတော့ကြိုက်တာယူဆိုဘယ်ဟာယူမလဲဘယ်လိုဘယ်လိုကြည်ကြည်ပြောပြတို့ကတော့ကြောက်စိတ်မကြတာပဲဟင်ဘယ်နဲ့တော့ကြောက်ဆင်းတို့နဲ့ကြောက်စိတ်နဲ့ဟောကြိုက်တာယူဆိုရင်ဖို့ပဲလို့တဲ့ အဲသူတော်တော်လူငယ်တွေပါလားတို့ဒီဟာဥက္ကရာကြီးတွေမေးရမှာပါဟင်ကြောက်ဖင်းလို့နဲ့ကြောက်ဖင်းကြိုက်တာอยู่ဆိုရင်လုံးဘတူအရတူမလောဘသားတွေဆိုတော့တခါကြီးကဘာသားတော့ညာတခါကြီးမပါသလိုပဲတခါကြီးမပါဘူးပေါ့အော်မလောဘသားတွေလည်းကြည့်ပါဦးဟင်ဟင် လောကသားတွေဆိုတော့ဒုဒကာကြီးကဟောသူကမွေးထားတာတော့ဟင်ဒီလူဘဝကိုတတ်မဲ့တဲ့ဘဝမြေခံတိကလောဘသောခုနှစ်ကြိမ်နဲ့မွေးထားတာမဟုတ်ဘူးလားအဲ့တော့ဒါတွေလောဘသာလောဘသမီးတွေကြီးတယ်ဟုတ်ကဲ့တော့အဖို့ဟောပါသားတော့ဟင်ဟောတာပြေတော့ဟုတ်ကလားဗျအဲ့တော့တို့ကဟောလာတလောယရနာဖြစ်တဲ့ကြောင်ဖိတ်ယူမှာအဲ့လောက်ဆိုရင်သိမ်းမောင်းများသွားပဲထင်တယ် ဟုတ်ကလားဗျာအဲ့ဒါပဲယူကြမှာလာတလောလာတလောတကယ်လို့တရဏဂုံရဲ့အပမာဒကိုမေ့သွားခဲ့ရင်ပြောတာတန်ဖိုးမသိရင်ပြောတယ်ဟုတ်ကလားဗျာအဲ့တော့တို့ကြောက်စိမ့်လုံးကြီးယူသွားပြီဘသူရသွားတယ်ကြောက်စိမ့်လုံးကြီးဘယ်နာကဘလောက်လို့ကြားရင်ကြားတဲ့ချိန်ကစပြီးစိတ်ချလဲချအေးရမယ်ထင်တယ်နော်ဟုတ်ပါဘူးအကောက်ရတာဗျာ ဟင်သိချလိုက်ချအေးရလိမ့်မယ်ထင်တယ်ဟုတ်ဗျာဘသူကမှကိုယ့်ကိုလာပြီးတော့ဘသူယူသွားတယ်ဘယ်နာကဆိုတော့လိုက်မချောင်းပါဘူးကိုယ်စိတ်ကိုယ်ဟာလုံလို့လားဗျာဟုတ်ကလားဘသူမှမချောက်ချင်လေကြောက်စိမ့်လုံးကတော့ချောက်နေပြီကျုပ်ချောက်မှာခင်ဗျားတို့ဟင်ဟုတ်ကလားတစိချောက်တာကတော်လောက်ချောက်တာကြောက်စိမ့်လုံးကအိမ်ထဲကိုဝင်ချောက်မှာခင်ဗျာဟင် တဖေနဲ့ကြောက်စိမ့်လုံးဘယ်တို့ကြောက်အောင်လို့မထင်မောင်များတို့ရှင်ကိုပြောတာပါဟိုကြ6ချင်6ပစိဖျားနေမှာပါဟင်ဘယ်လိုပြောမလို့အေးကြတော့တခါကြီးကဟိုဓကမကြီးရှိသေးလားဓကမကြီးပြောမှာပေါ့ငါကွာကြောက်စိမ့်လုံးကြီးတွေ့ခဲ့တာအိမ်ကြ6မှာဆိုတာနဲ့ခါခဲ့တာဆိုရင်ဓကမကြီးကဘယ်လိုပြောလဲ6ချင်6ပစိပေါ်တော်တော်ကလည်းပဲနဲ့ ဟင်ဘယ်လိုတော့တော်ချောက်မခံကြိုးချောက်ခံမမယ်နဲ့ဘယ်လိုတော့ဘယ်လိုတော့အဲ့တော့တက္ကမကြီးကြောက်တာနဲ့ကို6ချိန်6ပဲဖြစ်သူယူရမှာပါဗျာယူမှာပဲမဟုတ်လားဟုတ်ကလားဗျာဟင်အဲ့တော့ဒီကြောက်သိန်းလုံးကြီးကိုအဖိုးကငွေနဲ့ထူခွေးတုံကုန်သူ့အတိုင်းနဲ့ထားတာတို့လူကြီးတွေ ဟိုမျက်ွယ်ပြုတ်သွားလို့သားသမီးတွေအမွေခွဲတော့ဟောဒါကြီးဒီတိုင်းမထားခဲ့လေသားသမီးတွေအမွေခွဲတော့ဟောအကိုကြီးခဏကယူလိုက်ပါတော့ဗျာခဏကလူကြီးပဲဆိုဒီလိုပေးလိုက်မှာမဟုတ်ဘူးလားတော့မင်းကတော့အငယ်ဆုံးပဲကွာယူသွားကွာဒီလိုပဲနေမှာဘယ်လိုလုပ်မှာလဲဟာအဝိုင်းလို့မှာ ဟုတ်ကလားဗျဟင်အဲသားသမီးသက်လည်းဒုက္ခရောက်အောင်မယ်ထင်တယ်ဒုက္ခကောအဲ့ဒီကြောင့်စိတ်လုံးကြီးညာသေကဏိဆွဲသွားရင်ဒုတိယအကျင့်ပြန်ပြီးတော့ပြိတ္တာဖြစ်အောင်မယ်တကယ်လို့ကြောက်ဆင်းလို့ဖရာယူသွားခဲ့ရင်ဟုတ်ကလားဘယ်သူကများလာခိုးမလဲညညာလုံးပေါက်ထိုင်ဆောင်ရလိမ့်မယ်ထင်တယ်ဘာဖြစ်လို့တော့လဲဟုတ်ကလားဗျဟင် ကြောက်ဆင်းလို့ကြတော့လေအဲဘယ်သူမှမလဲလိုက်ပြီးတော့ဘယ်လူကြီးကိုကြောက်ဆင်းလို့ရသွားတယ်ဆိုပြီးတော့ဟိုလိုက်ပြီးတော့ချောင်းအောင်မလဲတိုင်းခေါင်းပြအောင်အေးရတာပေါ့ဗျာခေါင်းပြအောင်အေးရတယ်ကြောက်ဆင်းလို့ယူသွားရင်ဘေးကင်းလိုက်တာဗျာဆိုလေဟုတ်ဗျာပေးတော့ဟောသားတွေကနေအဲ့ဒါကြီးပိုင်ပြီးစိတ်ပြီးတော့ခွဲယူမှာပေါ့တယ်မှာဘယ်လိုတယ်မှာ အဲ့ဒါကြတော့အကိုကြီးယူပြအပိပြေးမှတယ်တုံးမမင်းကငယ်ငယ်လေးယူပြဆိုတယောက်ကအာဒါတော့ဟိုကျွန်တော်ကိုယ်ွယ်မယ်ဗျာကျမကိုယ်ွယ်မယ်ဆိုလို့ရှိရင်အကုန်လုံးကသဘောတူတယ်ယူယူယူယူယူယူနဲ့စေဝန်းဝန်းွယ်ဘူးဗျာအဲ့ဒါကိုယရနာကြတော့စေဝန်းတော်မွယ်ပါဘူးဗျာဟင်ကံဘေယရနာကအေးတုံးဘေယရနာကဖူတုံး ဟုတ်ကလားဗျအခုလည်းအေးတယ်နောင်လည်းအေးတယ်သာသမီးကလည်းအေးမယ်တိစုပန်လည်းအေးမယ်တန်ត្រာလည်းအေးမယ်ဗျဟုတ်ကလားအဲ့တော့ဘုရားကလည်းပဲဟိုဒီလိုအေးမယ်ဟာတွေပဲလမ်းခင်သွားတယ်သူသူတရားတော်ကလည်းအေးဖို့ရာတွေပဲဟုတ်ကလားဒီရှိနေတဲ့မိသားကလွတ်အောင်ထုတ်ပေးတာတရားရဲ့တတ်တယ်မဟုတ်ဘူးလားဟုတ်ကလားပြီးတော့ဘဝကိုရှင်းနေတဲ့ဘဝကိုတိုးအောင်လုပ်နေတာလည်းတရားပဲမဟုတ်ဘူးလားပြီးတော့တန်ခါကလည်းပဲဆွန်းလေးတစ်စုံလောင်းယုံနဲ့ ဟိုအပယ်လေးပုံမှာဖြစ်မဲ့ချင်းဆိုပါတော့ကြာချင်းဘဝတရားကိုပြီးဆွန်းလောက်လိုက်တဲ့ကုသိုလ်တွေကလူတဘဝရတယ်ဆိုရင်ချင်းဘဝတရားဘာလောက်ကိုသူကဖုံးပြီးသားဖြစ်မနေဘူးလားပြောဟုတ်ကလားချင်းဖြစ်မယ်ဆိုဘဝတရားလောက်ကြာမှာမဟုတ်ဘူးလားလူတဘဝဆိုလေအဲ့ဒီဘဝတရားဘာလောက်ကိုကိုမှလူဘဝဆိုတဲ့ကောင်းကျိုးချမ်းသာလေးတဘဝရလိုက်ရင်ဆိုးကျိုးဘဝတရားလောက်ကိုပယ်ပြစ်နိုင်တယ်တဏှာတတိကလည်းဟုတ်ကလားဗျာ ဒီယရနာတွေကိုလည်းမိတ်မှာဆိုလို့ဟုတ်ကလားဗျာအဲ့တော့ဒီယရနာတွေကိုရဖို့ရာဆိုတာဖျားပွင့်မှလူဖြစ်မှယုံကြည်မှဒီလိုမဟုတ်ဘူးလားဗျအဲ့ဒုံလပါတွေဟုတ်ကလားဗျဒါလည်းအရေးကြီးတယ်တင်တယ်အဲ့တော့ဒီဝေယဓမ္မသင်္ခါရကိုသိရင်ဝေယဓမ္မဆိုတဲ့ပြည့်နေတဲ့သဘောသိလို့ရှိရင်တို့မသေးခင်ဟုတ်ကလားတို့မမသေးခင် မဟုတ်လို့ရှိရင်လည်းပဲဟိုမအိုခင်ဟုတ်ကလားတကယ်လို့မအိုခင်မဟုတ်လို့ရှိရင်လည်းမနာခင်ဟုတ်ကလားပြုနာမတော့ဘာလုံးနိုင်မှာမလဲသိချမ်းသာပါအောင်မလားအိုတော့ဟောစိတ်နောက်ကိုကိုမလိုက်နိုင်တဲ့အတွက်သိချမ်းသာပါအောင်မလားသေတော့ကိုဆိုပေါ်ဟုတ်ကလားအဲ့တော့မသေးခင်မအိုခင်မနာခင်လားဟုတ်ကလားဗျာအဲ့ဒီအတွေ့အလေးကိုတို့ ဒီတရားလေးကိုရအောင်ယူမယ်ဟုတ်ကလားဗျခုနပြောတဲ့ဗုဒ္ဓသရဏဂုံဖြစ်စေဓမ္မသရဏဂုံဖြစ်စေသံဃာသရဏဂုံဖြစ်စေဟုတ်ကလားလူဘဝနဲ့သာသနာကျုံတုံးတရားတံပတ္တိဆိုတဲ့ယုံကြည်ချက်ရှိတုံးတတ္တမတဝနာဆိုတဲ့သူတော်ကောင်းတရားကိုနာကြားရတုံးဤကောင်းလမ်းကောင်းတွေကိုရတုံးလားဟုတ်ကလားဗျာအဲ့ဒီချိန်လေးကိုတို့လုံးမယ်လို့ဆိုရင် ဝေယဓမ္မပြည့်တဲ့ပုဂ္ဂိုလ်ဟာတရဏဂုံရောတို့ဒုံတပါရောအကုန်ပြီးသွားမယ်ထင်တယ်အဲ့တော့ဒီအပမာဒသုံးချက်ထဲမှာဝေယဓမ္မအပမာဒဒီအရေးကြီးတော့ဟုတ်ကလားအဲ့တော့အရေးကြီးလို့တို့ပါတော့ပြိဋိဘာသံဃာနည်းဒီအကျဉ်းသားများစွာပြောသွားတာတင်လေဟုတ်ကလားအဲ့တော့တို့ပြိဋိဘာသံဃာနည်းတော့ဖယ်လို့တဲ့ဗျာခန္ဓာဒါနိဒိဋ္ဌဝေအာမန္တယာမေဟောလား ဝရဓမ္မသင်္ခါရအပမဒေနသမာဓိထာဒါတို့နောက်ဆုံးစကားတော့တယ်သာသနာတော်ဘုရားရှင်ပြိဋိဘာသာမဲ့ချိန်မှာနောက်ဆုံးပြောခဲ့တဲ့စကားအဲ့ဒါကိုပဲဝရဓမ္မပြက်နေတဲ့သဘောဟုတ်ကလားဗျအဲ့ဒါလေးကိုဘုရားရှင်နောက်ဆုံးပြောသွားတာဘာပြောတာတော့တို့တက္ကဒကမတွေတို့ပိယတတွေကအပြက်ကိုမမြင်တော့ အဖြစ်တည်ကြီးတဲ့လိုက်လုံးနေတာစီးပွားရေးရှာတာကောအဖြစ်တွေလိုက်လုံးတာမဟုတ်လားစီးပွားဖြစ်အောင်ကွာဘယ်နေ့ဆိုရင်တော့ဘယ်လောက်ဖြစ်အောင်ကွာပြက်အောင်ပါသလားဟုတ်ကလားစီးပွားရှာတာလေအဖြစ်ကိုပဲလုပ်နေတယ်ဟုတ်ကလားတို့ဘဝကြပြတော့ဟောအဲမနဲ့လဲမနဲ့မို့နေလဲနေမို့ညနေလဲညနေမို့တို့ နဲ့ထိုက်တာနဲ့အစားအသောက်ကလေးတွေစားနာဒါလည်းဖြစ်အောင်လုပ်နာတယ်ဟုတ်ကလားဟင်ဘဝကိုဖြစ်အောင်လုပ်နေတာတို့အဖြစ်တွေကြီးလည်းလိုက်လုပ်နေတာအပြက်လုပ်သူရှိသလားဟင်အဖြစ်ပဲကြည့်လုပ်နေတယ်အပြက်ကြည့်လုပ်သူဘယ်နှယောက်ရှိတော့အကုန်ကုန်ကုန်တို့ရွာထဲလုပ်နေကြတာလေအဖြစ်အောင်ဆောက်လုပ်နေကြတာတင်တယ်ပြက်အောင်ကွာဆိုလုပ်တာဘယ်နှခုရှိတော့များ ဖြစ်အောင်လိုက်လုပ်နေတယ်အဲ့တော့ဘုရားရှင်ကဝေယဓမ္မသင်္ကရာအပမဒနာဆိုမင်းတို့ဖြစ်ကြည့်တဲ့လုပ်နေတဲ့အပြက်ကိုလည်းကြည့်ကြဟုတ်ကွာဒါပြောတာတယ်မင်းတို့ဖြစ်ကြည့်တဲ့ဂုံလုံးမနေကြနဲ့တဲ့အပြက်ကိုလည်းကြည့်ကြအောင်တဲ့ဒါထင်တယ်ဟင်ဟုတ်ကလားတို့တို့ဘက်ကဆိုတော့ခုနပြောခဲ့တဲ့အတိုင်းအရွယ်နဲ့ပြက်လိုက်လာတာထင်တယ်ဟင်ပြီးတော့အချိန်နဲ့ပြက်လိုက်လာတာထင်တယ် အရွယ်နဲ့လည်းပြက်လိုက်လာတယ်အချိန်နဲ့လည်းပြက်လိုက်လာတယ်ဗျတို့ဟုတ်ကလားအချိန်နဲ့အရွယ်နဲ့အချိန်ဆိုတာပြင်ပတယ်နဲ့ဟိအရွယ်ဆိုတာမိမိဘဝတယ်နဲ့ဟိအဲ့ဒီပြင်ပကာလနဲ့မိမိဘဝနဲ့အချိန်နဲ့သက်ပြီးပြက်နေတာအချိန်နဲ့ပြက်အရွယ်နဲ့ပြက်လို့ခေါ်တရားနှစ်ပြက်လိုက်လာပြီဒါကဒုက္ခဒုက္ခဟုတ်ကလားလုံနေကြတော့ဖြစ်အောင်ဆိုလုံနေတာမဟုတ်လားအမျိုးမျိုးပြုပြင်ပြီးတော့လေဟုတ်ကလားဗျ တခါတစ်ဖက်ကရောငွေတွေရှာတာရောကုန်းအောင်ရှာတာလားရောင်းအောင်ရှာတာလားရှာတော့ရှိလို့လားအဲ့တော့ပြောမှာပေါ့ခင်ဗျားတို့ကဆံဝယ်ရတယ်စီဝယ်ရတယ်ဒါတွေဒါတွေကြောင့်ပြောမှာပဲမဟုတ်ဘူးလားအဲ့ဒီဝယ်တဲ့ဆံတွေပဲမလို့ဟုတ်လို့လားဝယ်တဲ့စီတွေရောအဲ့ခဏပြက်အောင်လုပ်ပြထားတာဟုတ်လောက်တာတော့ပြက်အောင်လားဟုတ်ဗျာဟင် အဲ့တော့ခန္ဓာဝယ်အဲငွေငွေတွေအဲငွေတွေရှားတော့ကလည်းဖြစ်အောင်ရှားတာပဲအဲဖြစ်အောင်ရှားကနေပြီးတော့တဖြည်းဖြည်းနဲ့ဟိုကုံကုံကုံကုံသွားတာတယ်လေအဲ့တော့ငွေကုံလို့ခံဖြစ်တော့ဆံငါရောရှိလို့လားဗျာဟုတ်ကလားဟုတ်ကလားဆံစားပြီးလူဘဝကိုအစီထုတ်ပြန်တော့တို့မှာရောအစီကရှိသေးလို့လားဗျာဟိုကုံကုံကုံကုံသွားတာတယ်လေအဲ့တော့ငွေကုံလို့ခံဖြစ်တော့ဆံငါရောရှိလို့လားဗျာဟုတ်ကလား ဟုတ်ကလားဆန်စားပြီးလူဘဝကိုအစီထုတ်ပြန်တော့တို့မှာရောအစီကရှိသေးလို့လားဗျာဘယ်မလို့ဖြစ်တို့ဖြစ်အောင်မလုပ်နေတာဖြစ်အောင်ဘယ်နှခါစဉ်းစားရတော့အဖြစ်ပဲစဉ်းစားပြီးလုပ်နေတယ်အပြက်ကိုစဉ်းစားပြီးဟောမလုပ်ဘူးဟုတ်ကလားဗျာအဲ့တော့အဖြစ်ကြီးတယ်တို့လိုကြိုးစားနေကြတော့အပြက်မကြိုးစားတဲ့အတွက်တို့ရှိနေတဲ့ဘဝဟာနေဖို့ပဲကြိုး ကြိုးစားနေတယ်ပေဖို့ကြိုးစားပြီးပြီလားဟုတ်ကလားတို့သေးဖို့ကြိုးစားပြီးပြီလားပြောတာကိုနမိတ်မရှိဘူးပြောမှာပါဗျာဟင်ပြောတာကိုနမိတ်မရှိဘူးလို့ပြောမှာပါဗျာအကြည့်ကမှတေဖို့မလုပ်ကြသေးဘူးလားဆိုဟင်တို့နေဖို့ပဲကြိုးစားနေတာဗျာဟုတ်ကလား45ပဲရွယ်တော့လဲနေဖို့ပဲဖြစ်အောင်လုပ်နေကြတာတင်နဲ့ နောက်ဆုံးသေကံမင်းကြီးဒီကနေ့ညသေမယ်ဆိုတာတော့နေ့မှာဖြစ်အောင်လုပ်တော့နေဖို့ပဲလုပ်နေတော့သေဖို့မပြင်သေးဘူးဟုတ်ကလားအဲ့တော့တို့သေဖို့ပြင်ပြီးကြပါလားဘာဖြစ်လို့တော့မေ့နေလို့ဟုတ်ဗျာဘယ်တော့မေ့တော့ဆင်းတဲ့မေ့တယ်ထင်တယ်ဆင်းကမေ့တယ်ထင်တယ်အဲတခါတလေပွားရင်မှတန်းနဲ့မေ့ပြီး လေးဘက်ထောက်ကြီးရနိုင်လဲရနိုင်တယ်ဗျတက္ကတရီစားရင်မှတမ်းနဲ့ကိုစားရခေါင်းမမသိပဲနဲ့မေးပြီးနေလေအဲ့တော့တို့သင်ဦးစီးကနေရွက်ကိုဒုနဲ့တိုက်ပြီးခိုင်းနေရတာတယ်နဲ့အမြဲတမ်းသင်ဦးစီးကတတိပေးရတာတယ်နဲ့အဲ့တော့တတိပေးတယ်ဆိုတာတတိမရှိသူကိုပေးရတာတယ်နဲ့တတိရှိသူကိုတတိပေးဖို့လိုသေးသလားအဲ့တော့တတိပေးရတယ်ဆိုတာတတိမရှိဘူးမို့ပေးနေရတာဗျာတတိရှိသူပေးဖို့မလိုပါဘူးဗျာအဲ့တော့သင်ကြီးတတိမရှိတော့ ဆင်သီးဆင်သတိပေးရတယ်ထင်တယ်အဲ့ဒီဆင်သတိမရှိတဲ့ဆင်သတိပေးတာကတစ်ပင်ဟိုတို့တစ်တုံးကြီးမရှိဘူးလားတစ်ဆွဲဆင်နေလေဆွဲလိုက်ဟာဆိုရင်တစ်ချက်လောက်မရွက်ဖောင်းတာနဲ့ဟိုကလည်းကုန်းယုံတာထင်တယ်တခါတည်းဟိုတေလုံးကြီးကိုထိုးခေါ်လိုက်ဟာဆိုတခါတည်းနောက်ကနေပြီးတော့နေရွက်ကြီးဒူးနဲ့တိုက်လိုက်ရင်အဆွဲကြီးနဲ့ကိုထိုးခေါ်တာထင်တယ်တစ်ချက်နေရွက်ဒူးနဲ့တိုက်ရင်တစ်ချက်တခါတည်းထိုးခေါ်တာဗျ ဆင်းမေကြီးဆင်းမေကြီးတို့လူမေကြီးကြတော့မိုးကုတ်ဆရာတော်ဘုရားကြီးကဘယ်နှခါနှရွက်ဒူးနဲ့တိုက်သွားတော့ကောလားကောလားပေါ်ဗျာသင်နဲ့ဘသူကပုံမေ့ရောနောက်ဆုံးတော့မိုးကုတ်ဆရာတော်ဘုရားကြီးကငါတော့လက်မြောက်ပြီကွာငါဟာတွေကိုမင်းတို့ပဲကြည်လုံးကြဆိုတော့သူတော်ကိုဥဒမသာရတော်လားဟင်ကိုဥဒုမနာတော်လားကဲအရှင်ဘုရား မဖြစ်လဲတပည့်တော်တို့ဝင်ဆန်းဆန်းပါဦးမယ်ဆိုပြီးဥဒမသာရာကြီးလည်းဝင်ဆန်းပြန်တော့ထင်တယ်ဟင်နေရွယ်ဒူးနဲ့တိုက်ကော်လာဟောဗျာတော့ဥဒမသာရာကြီးလည်းငါလည်းလက်မြောက်ပခေးဆိုသွားဟုတ်ဒါနဲ့ဥဒမနာကဒီလိုဆိုလဲဖရာတပည့်တော်ဆန်းကြည့်ပါမအောင်မယ်ဆိုဟင်ဟင်ငိုတော့ဆန်းရင်းတော့ကိုထွက်ပြေးလို့ ပုတ်တယ်ကိုယ်ကကြီးကိုဘယ်လိုကြီးတာတော့တို့ပြောတာမှားလို့လားဟဲ့ဟောမှားများမှားလို့များကြီးတာလားလို့ဗျာအဲ့တော့တို့ဆင်းတဲ့တို့တရားဓမ္မတွေနဲ့ဘယ်သူကပုံမေးတော့ကတ်တို့ကမေးတယ်ပုံမေးတယ်ဗျဟင်ဆင်းတယ်လောက်ကြီးမေးတာတော့နဲ့ရွက်ဒူးနဲ့တိုက်ရင်ကုန်းကော်ပြည့်တာတို့ဘလောက်တိုက်တိုက်ဖြုံမှုဗျာဟင် နှုံတောင်အရာမပြေဟုတ်တယ်လေမနဲ့တို့ဗျာဆင့်တယ်မေ့တယ်ထင်တယ်ဟဲ့အဲမေ့တယ်ဗျာအဲ့တော့တို့ကဒီလိုကြီးမိမိကြီးနဲ့နေသွားလို့ရှိရင်အိမ်ပြမျက်နှာဝမ်းလာပါမလားလာနိုင်ဘူးဟုတ်ကလားဒီကမှအနေမတခဲ့ရင်ဟိုမှာအသေးမတပေဘူးလေဒီမှာမိမိကြီးနဲ့နေတဲ့စိတ် ပုဂ္ဂိုလ်ဒီသူများသိတဲ့နေရာမှာထင်တယ်ကြက်ရင်းကြက်စိတ်ထင်တယ်ငါမြင်ငါစိတ်ထင်တယ်နွားမြင်နွားစိတ်ထင်တယ်ကားမြင်တော့ဟောဗျာကားစိတ်သားမြင်တော့သားစိတ်ဗျတနေ့တနေ့ကိုကိုယ်စိတ်နဲ့နေနိုင်သူဘယ်နှယောက်ရှိတယ်ဗျာမေ့တဲ့ပုဂ္ဂိုလ်တိုင်းဟာသူများစိတ်နဲ့နေရတာကြီးတဲ့အဲ့တော့ဘယ်အာယုခံစားခံစားသူများစိတ်နဲ့နေတဲ့ပုဂ္ဂိုလ်ဟာ ဆွဲတော့လေသူများဆွဲမှာပေါ့ပြီးတော့နေတော့ကတည်းကသူများသိမ့်တဲ့နေတဲ့ပုဂ္ဂိုလ်ဟာအကြောင်းကိုကြည့်တော့လေသူများအကြောင်းပဲသိမှာပေါ့ကိုယ်အကြောင်းကိုသိလို့လားသိပေါင်းများသူများအကြောင်းလေးပဲလျှောက်သေးနာငရုတ်တီးကဘယ်လိုထင်ရကဘဲ့နဲ့နဲ့ငရုတ်တီးပြက်ထင်ရပြက်ကြတော့သိကြဟွကိုယ်ပြက်ကြတော့ တို့အမေလေးကမဟုတ်တာထင်တာပါဗျာမျက်လုံးလေးနှလုံးရှိတယ်နှလုံးလုံးသူများပဲကြည့်တယ်လှည့်တာထားဟင်မွေးတော့ကကိုယ်ပဲတလုံးသူ့ပဲတလုံးတပ်ပေးထားခဲ့ရင်ကောင်းမှာတို့အမေလေးကမဟုတ်တာထင်တယ်အမေလက်ချတော့ပါတယ်ပဲဟုတ်ကလားအဲ့အမေလက်ချတော့မယ်ထင်တယ်ဟင်တို့ကသူများပဲမြင်တယ်အဲ့တော့နေတုန်းကတည်းကသူများစိတ်နဲ့နေတဲ့ပုဂ္ဂိုလ် ပေမှတော့ကိုယ်စိတ်နဲ့ကိုမသိနိုင်ဘူးလေနေတော့ငါကိုယ်စိတ်နဲ့ကိုနေတဲ့ပုဂ္ဂိုလ်သာလေသိတော့လေကိုယ်စိတ်နဲ့ကိုသိရမှာပေါ့ဟုတ်ကလားဗျာအဲ့တော့ကိုယ်စိတ်နဲ့ကိုနေနိုင်တယ်ဆိုတာတတိရှိတဲ့ပုဂ္ဂိုလ်ထင်လားအာယုံခံသားတဲ့နေရာဒါဆင်းမဲ့ဖြစ်ဖြစ်အသားမဲ့ဖြစ်ဖြစ်အဲ့ဒီပြင်ပကလာပြီးတိုက်ခိုက်တဲ့အာယုံတွေမှာလည်းများဧည့်သည်မဟုတ်ဘူးလားကိုယ်မျက်စိတို့နားတို့ဒါကအိမ်ရှင် အဖြစ်တဲ့မြင်သိကြားသိဆိုတဲ့အိမ်ချင်းဝင်းနေတဲ့ကိုကိုပိုင်အိမ်နေမဟုတ်ဘူးလားအဲ့တော့အသင်းအာယုံကကိုအိမ်ဝင်လာတာဗျာအိမ်ချင်းဖြစ်တဲ့မြင်သိလေးကကိုအိမ်ကနေအခံလိုက်ရင်ကိုကိုကိုเจ้าမသိနိုင်ဘူးလားကိုเจ้าကိုအိမ်ကိုထိုင်ပြီးဧည့်သည်ကိုအခံတဲ့အတွက်ကိုเจ้าလည်းသိနိုင်တယ်လေဧည့်သည်ကပြောသွားတဲ့အတွက်ဧည့်သည်เจ้าတော့မသိနိုင်ဘူးလားကိုเจ้าလည်းသိနိုင်တယ်ကဧည့်သည်เจ้าလည်းသိနိုင် နှစ်ခုလုံးသိနိုင်တယ်တို့တတိမရှိတဲ့ပုဂ္ဂိုလ်ကြတော့အာယုံကတိုက်ယုံနေမဟုတ်ဘူးဗျာတိုက်ဆွဲလေးတယ်တိုက်လဲတိုက်တယ်ဆွဲလဲဆွဲတယ်အဲ့တော့တတိမရှိတဲ့ပုဂ္ဂိုလ်ဒီကိုဆရာတကားဘောက်ကနေစိတ်ကလေးအပြင်အာယုံတော့ပါမသွားဘူးလားအာယုံတော့ပါသွားတော့ကိုယ်အိမ်ကိုလက်လွတ်သွားတဲ့အတွက်လက်လွတ်ပြီးတော့အာယုံတော့လိုက်သွားတဲ့ပုဂ္ဂိုလ်ကိုယ်အိမ်ကြောင့်ပြီးအောင်မလားပြီးတော့အဲ့တော့သူများအိမ်အလဲသွားတယ်ဆိုတော့ဟော ရင်းမှမရင်းနေတာဗျာအိမ်ရှိခန်းလောက်ကအဲ့ခါမှာပေါ့ထဲဝင်ပြင်တော့ကြလက်ခံမမလားသူတို့မသိသိမသိလိုက်တဲ့နေရာတွေအရေးကြီးတဲ့အတွင်းရေးကိစ္စနေရာတွေကိုအိမ်ရှင်ဧည့်သည်ကလိုက်ဟိုအိမ်ရှင်ကလိုက်ကြမလားအဲ့တော့ဧည့်သည်ဆိုတော့အပေါဝါလောက်ကပဲပြန်လာမှာဗျအဲ့တော့သူများအကြောင်းတော့သိအောင်မလားအာယုံနောက်လိုက်တယ်ဆိုတာအာယုံရှင်ရှိမရောက်ပါဘူးအာယုံနဲ့တို့မျက်စိကြားမှာရှိတဲ့ ဟင်ဟိုအာယုံရှင်နဲ့မျက်စိကြားမှာရှိတဲ့အတွေ့အာယုံဟုတ်ကလားအဲအဲ့ဒီမှာလေးပဲတို့နေရမှာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့သူ့အိမ်နဲ့မရောက်ကို့အိမ်နဲ့မရောက်တယ်အာယုံရှင်လို့ဆိုတဲ့သူ့ဝှထုစီကရောက်ကြလားကို့မျက်စိမှာရောရှိသေးလို့လားအဲ့ဒီမျက်စိနဲ့ဟိုတို့အဖင်းနဲ့တိုက်ခိုက်တဲ့ဂျာဆိုတဲ့အတွေ့အာယုံလေးမှာဟုတ်ကလားယူပါယုံဆိုတာအတွေ့လေးထင်တယ်ဖတ်တာပဲမဟုတ်ဘူးလားအဲ့ဒီအတွေ့အာယုံလေးမှာပဲသွားပြီးတော့ ကြားမှာပဲချင်းတွေ့တွေတွေ့တာပေါ့ဗျာလူရင်းပြောရင်တော့အဲ့တော့သူ့အိမ်ကြောင်ရောတည်ဦးမလားကိုယ့်အိမ်ကြောင်လည်းတည်ဦးမလားသူ့ကြောင်လည်းတည်ကိုကြောင်လည်းတည်အဲ့ဒါနှစ်ဖက်ကိုမတည်တာနှစ်ဖက်ရှုံရှုံတယ်ဗျာသူများနောက်လိုက်သွားတာလေဟုတ်ကလားအဲ့တော့တတိမရှိတဲ့ပုဂ္ဂိုလ်ဒီသူများနောက်လိုက်သွားအဲ့တော့သူ့ကြောင်လည်းမတည်ကိုယ်ကြောင်လည်းမတည်တော့ကိုကိုကိုလည်းရိမ်မှန်းတာမှန်းနဲ့ကောင်းတယ်ထင်တယ်ဟဲ့ဒီလိုထင်တယ်သူ့ဘက်တော့ရိမ်မှန်းတာမှန်းထင်တယ် ကောင်းခင်ရဲ့ဟဲ့ဒါလေးနဲ့တို့လိုက်လာခဲ့ကြတာတယ်နဲ့တရေကြကောင်းနိုးနိုးကောင်းနိုးနိုးနဲ့ဘယ်နဲ့တော့ကောင်းလာဟဲ့ဒါနဲ့ပြီးတာချိန်မှန်တာမှနဲ့အာယုံခံစားခွင့်ရနေတာကိုဗျဟုတ်ကလားဟုတ်ကလားဗျအဲ့တော့တို့ဒီတတိမရှိတဲ့ပုဂ္ဂိုလ်ဒီသူများစိတ်နဲ့ပဲနေတော့သေတော့ကိုယ်ပိုင်ဘဝဖြစ်တဲ့လူဘဝနတ်ဘဝရနိုင်မလားရနိုင်ဘူးဗျဟုတ်ကလား ကြနိုင်ဘူးတကယ်တော့တတိရှိတဲ့ပုဂ္ဂိုလ်ဘယ်အာယုံလာလာလာတဲ့အာယုံတွေကိုကိုမျက်စိကလာမျက်လုံးထိတ်မြင်သိရအခန့်လိုက်ပေါ့ကြားတော့ဟောနာထိတ်ကြားသိရအခန့်လိုက်ပေါ့ဟုတ်ကလားဒီလိုအခန့်နေကိုအကြောင်းမဲ့သိနေမှထင်တယ်သူအကြောင်းလည်းသိနေမှထင်တယ်အဲ့တော့ကိုအကြောင်းသိတော့ကိုအကြောင်းပြက်တာတွေသိနေတဲ့ပုဂ္ဂိုလ်ဟာကိုကိုကိုตายအောင်မလားဗျာပြီးတော့သူကလာတိုက်တာတော့ပြက်ပြီးပြန်သွားတော့သူ့ဘောตายအောင်မလားဗျာ ဟုတ်ကလားသူလည်းပြက်ပြန်သွားတာကိုမြင်လိုက်တယ်လေကိုလည်းပြက်ကြံနေတာသိလိုက်တယ်လေအဲ့တော့ကိုကိုကိုလည်းตายအောင်သူကိုလည်းตายအောင်ကိုကိုကိုလည်းထင်မကြည့်တော့ဘူးသူ့ကိုလည်းထင်ကြည့်တော့ဟုတ်ကလားတွေ့လုံမဲ့မတွေ့ဘူးတုံးအဲ့တော့ငန်းငန်းတဲ့တဏ္ဏဆွဲဆိုတဲ့ဝိသမယာကတွေဝိသမဒေါသတွေဖြစ်ပါအောင်မလားဗျဒီလိုဆိုရင်အဲ့ဒီကမှဟိုအာကြီးမလာဘူးဆိုရင်အစွဲကောကြီးပါအောင်မလားဗျ အားကြီးလည်းမရှိဘူးအစွဲကြီးလည်းမရှိဘူးအလောင်ကြီးလည်းမရှိဘူးဗျာဟုတ်ကလားဗျာဒီလိုဆိုရင်နေတော့ကကိုယ်စိတ်နဲ့ကိုနေတဲ့ပုဂ္ဂိုလ်ဟာတည်တော်လဲကိုယ်စိတ်နဲ့ကိုမတရားဘူးလားဒီလိုဆိုကိုယ်ပိုင်ဘဝဖြစ်တဲ့ဒုဒကာဓမ္မတွေပြုထားတဲ့ဒါနာမှုရှိရာဘုံသီလမှုရှိရာဘုံသွားခွင့်မရဘူးလားအဲ့ဒီသွားခွင့်ရရင်ကိုယ်ပိုင်ဘဝဆိုရင်ကိုယ်ပိုင်အလုပ်ကလေးလေလုပ်ခွင့်မရဘူးလားဒုဒကာကြီးကခုနပြောခဲ့တဲ့ဘာတော့ပဋိဒါနေနာခြင်းအိုခြင်းပေခြင်း ဖုံးနဲ့အမတခေါ်သလားဟဲ့အာသရံအာမတံအာသုဒိအဲ့လိုသုံးတာတွေမဟုတ်လားဟဲ့အဲ့ဒီနေရာဟာကိုပိုင်ဘဝရတဲ့ပုဂ္ဂိုလ်မှအဲ့လိုကိုပိုင်အလုပ်ကိုလုပ်ခွင့်ရှိတာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့တို့ဒီဝရဓမ္မအပမာဒသည်အရေးကြီးဆုံးထင်တယ်ကိုယ်ပိုင်ဘဝရဖို့ရတယ်သူပဲထင်တယ်နေတော့ငါတွေကကိုယ်စိတ်နဲ့ကိုယ်နေနိုင်အောင်လဲသူပဲထင်တယ် အဲ့ဝေယဓမ္မသိနေတဲ့ပုဂ္ဂိုလ်ဟာမပြတ်တဲ့တရဏဂုံကိုအာမကိုဘူးလားဟဲ့ဟင်ပြီးတော့ဘဝနဲ့အချိန်ကာကောင်းနေတဲ့ဟောဘုဒ္ဓဘာသာနဲ့မနုဿတာနဲ့သရတံပတိနဲ့ဆုံးနေတဲ့အချိန်ရဲ့အခွင့်အရေးကိုမိမိရရအသုံးမချဘူးလားဟဲ့အကုန်လုံးချသွားပြီဗောဗျအဲ့ဒီပုဂ္ဂိုလ်ဟာအနေနဲ့တတ်တယ်အပေနဲ့တတ်တယ်ထင်တယ်ပြီးတော့အနှိမ့်ကြီးတယ်လည်းရသွားမယ်ကိုယ်ပိုင်ပစ္စည်းတွေကြီးတယ်လည်းပါသွားမယ်ဟုတ်ကလားဗျာ အဲ့တော့တို့သိတဲ့အခါကြားဘူးတာပေါ့ဗျာသေကံကြီးမှာအခုပြုတဲ့ဒါနတွေကကံတင်တယ်ဟဲ့ဒါမနောကဝစီကံကာယကံနဲ့ပြုလိုက်တာမဟုတ်လားသေကံနဲ့ကြတော့အဲ့ဒီနမိတ်လားပေါ်တာကာမနမိတ်လို့ခေါ်တာမဟုတ်လားအဲ့ဒီကာမနမိတ်မှာကိုကဖြစ်ပျက်ကလေးကိုရှုနိုင်လို့ဒီဝတ္ထုကိုမစွဲဘူးလေပုဂ္ဂိုလ်ကိုမစွဲဘူးငါကိုမစွဲဘူးဟုတ်ကလားလှူလိုက်တဲ့ဟာလည်းဖြစ်ပျက်ရှုလိုက်ကိုကိုကိုလည်းတရားတော်မှမကြောက်အောင်ဖြစ်ပျက်ရှုလိုက်ဟုတ်ကလားဗျာအကုန်လုံးအဲ့လိုဖြစ်ပျက်ရှုလိုက်လို့ရှိရင် ဘယ်မှမဆွဲလို့ရှိရင်သူဂတိနမိတ်ကလေးကံကျိုးပေးရဖို့ကိုရောက်မလာနိုင်ဘူးလားရောက်လာနိုင်မယ်ဒီလိုဆိုရင်လူဘဝနတ်ဘဝဆိုတာဂတိနမိတ်ကောင်းနေမရနိုင်ဘူးလားအဲ့ဒီပုဂ္ဂိုလ်ကြတော့တေလို့ရှိရင်အာယုံကောင်းရတဲ့အတွက်ပြုံးပြုံးနေတယ်ဗျဟုတ်ကလားတခါတည်းကြည့်ရင်တေတယ်လို့သာပြောတာအိတ်နေသလိုလေးတယ်ဗျဟုတ်ကလားဟောတို့တေကနေ့ကြတော့သူများစိတ်နဲ့နေတဲ့ပုဂ္ဂိုလ်ကြတော့ဟိုသားတော့ငါစိတ်ချတယ်ဟိုသားကတော့ယူလုံးလို့ ကိုသားကတော့ဘက်နေမှုနဲ့သူညာစိတ်နဲ့ထင်တယ်ဟဲ့အဲ့ဒီမကြိတ်ချစိတ်နဲ့သိတာကြတော့သေငါနိကြတော့ညူညူကြီးတယ်ဗျာဟုတ်ကလားဗျာသူညာစိတ်နဲ့လေအဲ့ဒီတို့လူဘဝတုန်းကဒုသရိုက်တွေအမျိုးဆုံးလှုပ်လာလို့ငရဲပုံသွားမှာဆိုတော့သင်္ကန်းကြီးလေတခါတော့ဂတိနမိတ်တွေကမကောင်းတာတွေပေါ်တဲ့အတွက်အမလေးအပလေးနဲ့ပေတော့လဲမဲ့မဲ့ကြီးတယ်ဗျာသူများစိတ်နဲ့ပေတာတွေလေမဲ့မဲ့နဲ့ပေတာ ဒါတော့အဆိုးဝါးဆုံးထင်တယ်ဒုစရိုက်တွေသူများသူများစိတ်နဲ့ဒုစရိုက်တွေကျူးလွန်ထားတာမဟုတ်ဘူးလားသူမဟုတ်ကိုသားသမီးလောက်တင်ဆွဲတဲ့ဟာကြတော့ညိုးညိုးတယ်ဗျာအဲကိုယ်ပိုင်ဘဝပြည့်တဲ့ဒါနမှုဒီလာမှုနဲ့ကိုယ်စိတ်နဲ့ကိုယ်တည်တဲ့ပုဂ္ဂိုလ်ကြတော့ပြုံးပြုံးနေတယ်ဗျာတည်တော့တည်တော့တည်ဖို့တည်ဖို့အလောင်းလေးပြင်လာအဲ့ဒီအလောင်းသုံးလောင်းပြုံးပြုံးလေးမသာဟုတ်ကလားမဲမဲမသာညိုးညိုးမသာဘာဖြစ်ကြရတော့ ဖြစ်ချင်တာပြောတာလားကြိုးစားနေတာပြောတာလားမထင်မောင်အဖို့တာဝန်ယူသလားမိုးကုတ်ဆရာတော်ဘုရားကြီးမှာတာဝန်မယူလို့လက်မြောက်ပြန်သွားတာဂျုံလဲရမလားဂျုံရမလားအဖို့သူတို့ပြောတာကိုတို့ဂျုံလဲရမလားအာဟကဲကဲပြာကဲကဲကဲဒီအာမခံကမလိုက်နိုင်ဘူးတဲ့ဗျို့ဘယ်နှလုံးမလို့တို့တရားဓမ္မတွေပြောတာအာမခံမလိုက်နိုင်ဘူးတဲ့ဗျာ ဟုတ်ကလားမယုံပါသေးဘူးတဲ့ဒီဟာဘယ်နဲ့တော့ဟင်လူတိုင်းလူတိုင်းကတော့ကောင်းတာရွက်ကြံပြောမှာပေါ့ပြုံမြုံလေးသိခြင်းပါတယ်ပေါ့ဟုတ်ကလားပြုံးရလောက်အောင်ကခင်ဗျားတို့ကခုချိန်ကတည်းကသိဖို့ရာစူးစမ်းပြီလားဟုတ်ကလားခင်ဗျားတို့ဖြစ်တာအဖြစ်တာလုံးတာအပြက်ကိုတော့ကြည့်ပြီလားအဲ့ဒါအပြက်မှမကြည့်ရသေးပဲနဲ့ဟုတ်ကလားဗျာဟင်ကိုယ်သိတဲ့ကိုနေနိုင်အောင်မှမလုပ်သေးပဲနဲ့ဘယ်လိုလုပ်ပြုံးမှာတော့ဗျာ ဟုတ်လားတို့ပြောတာတတိယလို့ဒီကနေ့ကျကိုတော်ကြီးကပြောပါတယ်ပြုံပြုံလေးသေးတာကောင်းတယ်ဆိုလဲအပြုံးလုံပြီးတဖြည်းကြီးနဲ့ဖြစ်သွားအောင်ပဲအဲ့ဒါလည်းတတိထားဘူးလားဟုတ်ကလားငါမသားလေးပြုံပြုံလေးပြုံးမယ်ဆိုတော်တော့ပြုံးရမရောက်ပဲတဖြည်းကြီးဖြစ်သွားအောင်ပဲဟုတ်ကလားဗျအဲ့တော့နေတဲ့နေရာကတည်းကအဲ့ဒီအပမာဒတတိလေးနဲ့ဟုတ်ကလားဝေယဓမ္မဆိုတဲ့အပြည့်သဘောလေးတွေရှုဖြစ်လာတဲ့ပြည့်ချသွားတာပဲမဟုတ်လား ဖြစ်လာတဲ့အပြက်မှာဆုံးတာတင်တယ်ဖြစ်လာတဲ့ပြက်ကြသွားတယ်တက်လာပြီးကြာသွားတာမဟုတ်လားအဲ့ဒီအပြက်ကြီးတဲ့ရှုနေတဲ့ပုဂ္ဂိုလ်ကကိုကိုကိုလည်းမตาဘူးသူတစ်ပါးပေါ်လည်းตาရဘူးဟုတ်ကလားဗျာဒီအဲ့ဒီခါကျသူကိုကိုကိုလည်းဆွဲလာမှုရှိပါဦးမလားအဲသူသူဘောကဆွဲလာမှုရှိပါဦးမလားဒီလိုဆိုတဏှာကာဟဆိုတဲ့တဏှာဖန်ဆာမှုရောခါအောင်မလားမာနကာဟဆိုတဲ့မာနဖန်ဆာမှုရောဒိဋ္ဌိကာဟဆိုတဲ့ငါဆွဲဖန်ဆာမှုရော အဲ့ဒီပုဂ္ဂိုလ်မျိုးဆိုလို့ရှိရင်တော့အနေတတ်တော့အသေးလက်တတ်ပြီအဲ့တော့ဘုရားသာသနာနဲ့ကြုံတော့ဘုရားရှင်ကလည်းအဲ့ဒီအပမာဒသုံးခုကိုအမြဲပေါ်ထားခဲ့ပါတယ်တို့ဘက်ကလည်းအဲ့ဒီအပမာဒသုံးခုကိုသတိပြုပါမြဲတာအဲ့ဒီအပမာဒသုံးခုထဲမှာအဲ့ဒီဝေယဓမ္မအပမာဒကိုကိုယ်တည်းကရှားမှတယ်နဲ့ဟုတ်ကလားဟိုတရဏဂုံအပမာဒကဘုရားစီမှာတရဏဂုံမှာဝေယဓမ္မတော့ကိုယ်တွေ့ထင်တယ်ဟဲ့ ဒီကိုယ်တွေတဲကနေဝရဓမ္မရှာရင်းနဲ့တရဏဂုံရောဒုံလဘာရောရအောင်ကြိုးစားကြပါကဲနာကြသို့